တမန်တော်ဝတ္ထုအခန်းကြီး7အငယ်1မှ9တပါးမျိုးသားတို့သည်ဘုရားသခင်၏နှုတ်ပတ်တရားတော်ကိုခံယူကြသည်ဟုယူဒပြည်၌ရှိသောတမန်တော်တို့နှင့်ညီကိုများတို့သည် ကြားသိကြ၏ပေတုသည်ယေရုရှလင်မြို့သို့တက်လာသောအခါအေဗျာလိချင်းကိုခံသောသူတို့ကတင်သည်အေဗျာလိချင်းကိုမခံသောသူလူနှင့်ပေါင်းဖော်၍စားတော့ပါသည်တကားဟုဆန့်ကျင်ဘက်ပြု၍ဆိုကြ၏ ပေတုသည်လည်းထိုအကြောင်းအရာကိုအစမှ အဆုံးတိုင်အောင်ဖော်ပြသည်ကားငါသည်ရုပ်ပေမြို့၌ဆုတောင်းစဉ်ဘဝင်ဖြစ်၍ကောင်းကင်မှ လေးတောင်းဖြင့်ချလွတ်သောခြုံတယ်ကဲ့သို့သောတစားသည်ဆင်းသက်၍ငါထံသို့ ရောက်လာသည်ကိုဗျာဒိတ်ယူပါယုံ အားဖြင့်မြင်၏ထိုတစားကိုစေစေကြည့်ရှုဆင်ခြင်းလျင်တားရဲမှဆ၍မြေ၌ ကျင်လေသောသားမျိုးတောတတ်သောတိရစ္ဆာန်မျိုးမိုးကောင်းကင်၌ကျင်လေသောငှက်မျိုးတို့ကိုမြင်၏ထိုအခါပေကျုထား၍တတ်စားလို့ဟုငါအားပြောသောစကားတန်ကိုလည်းငါကြား၏ငါကလည်းမဖြစ်နိုင်ပါသခင်ညညူးသောအရာနှင့်မစင်ကြဲသောအရာသည် အကျွန်ုပ်ခံတွင်တည်းသို့တယံတခါမျှမဝင်ဘူးပါဟု ပြောဆို၏ နောက်တဖန်စကားအတန်ကားဘုရားသခင် စင်ကြယ်တော်မူသောအရာကိုညဉ့်ညူးသည်ဟုမထင်နှင့်ဟုကောင်းကင်တဲကလာပြန်၏အငယ်30မှ14ထိုတို့သုံးကြိမ်မြောက်အောင် ဖြစ်ပြီးလျှင် ထိုအရာရှိသမျှတို့ကိုကောင်းကင်တဲသို့ဆွဲယူပြန်လေ၏ထိုခဏချင်းတွင် ကဲသရီမြို့မှငါထံသို့ဆေလွတ်သော လူသုံးယောက်တို့သည်ငါရှိသော အိမ်အနားမှရပ်နေကြ၏ငါသည်တွေးတောခြင်းမရှိဘဲထိုသူတို့နှင့်အတူတွားရမည်အကြောင်းဝိညာဉ်တော်သည် မိန်တော်မူ၏ဤညီကို6ယောက်တို့သည်လည်းငါနှင့်အတူတွား၍ထိုသူ၏အိမ်သို့ဝင်ကြ၏ကောင်းကင်တမန်သည် သူ၏အိမ်၌ထင်ရှားစွာရပ်လျက်တင်းသည်ရုပ်ပေမျိုးသို့ လူတို့ကိုဆေလွတ်၍ပေကျုအမိတစ်ကိုရသော ရှိမုန်ကို ခေါ်ပင့်လော ထိုပေကျုသည် သင်မှစ၍သင်၏အိမ်၌ရှိသမျှသော သူတို့ကို ကဲတင်တော်မူခြင်းတရားစကားကို သင်အားဟောပြောလိမ့်မည်ဟု မွဲ့ဆိုသောအကြောင်းအရာကို ထိုသူသည်ငါတို့အားပြန်ကြားလေ၏အငယ်၅မှ၈ငါသည်ဟောပြောစပြုစဉ်တန်ရှင်သောဝိညာဉ်တော်သည် ရှေးဥစွာငါတို့အပေါ်သို့တက်ရောက်တော်မူသည့်ဤသူ ထိုသူတို့အပေါ်သို့လည်းသက်ရောက်တော်မူ၏။ယောဟန်သည်ရေ၌ဗတ္တိဇံကိုပေး၏။သင်တို့သည်သန့်ရှင်းသောဝိညာဉ်တော်၌ဗတ္တိဇံကိုခံရကြလိမ့်မည်ဟုသခင်ဘုရား မိန့်တော်မူသောစကားကို ထိုအခါငါအောက်မေ့၏။သခင်ယေရှုခရစ်ကိုယုံကြည်သောငါတို့အားဘုရားသခင်သည်ဆုကျေးဇူးကို ပေးတော်မူသည်နည်းတူ၊ထိုသူတို့အားလည်းပေးတော်မူသည်ဖြစ်သောကြောင့် ငါသည်အဘယ်သို့သောသူဖြစ်၍ဘုရားသခင်ကို စီးတားနိုင်သည်ဟု ပေကျုဆို၏ဤအကြောင်းအရာတို့ကို ထိုသူတို့သည်ကြားရလျင်မငင်းဘဲနေ၍အကယ်စင်စစ်ဘုရားသခင်သည် အသက်ရှင်စေခြင်းအလိုငါနောင်တတရားကိုတပါမျိုးသားတို့အားလဲပေးတော်မူပြီဟုဘုရားသခင်၏ဂုဏ်တော်ကိုချီးမွမ်းကြ၏အငယ်၁၉မှ၂၁ထိုမှတပါတတိပန်၏အမှုကြောင့် ညှင်းဆဲခြင်းကိုခံရ၍အရရတို့ကွဲပြားသောသူတို့သည်ဖိနှိတ်ကုပရုအန်တီအုတ်မြို့များသို့တိုင်အောင်တွား၍ယူဒလူတို့အားသာနှုတ်ကပတ်တရားတော်ကိုဟောပြောကြ၏နောက်မှ ထိုသူအချို့တို့သည်ကုပရုပြည်သားကုရေနေပြည်သားဖြစ်၍အန်တီအုတ်မြို့သို့တွားပြီးလျှင်သခင်ယေရှု၏အကြောင်းတည်းဟုသောအေဝံဂေလိတရားကိုဟေလေနစ်လူတို့အားဟောပြောကြ၏ သခင်ဖျား၏လက်တော်သည်ထိုသူတို့နှင့်တကွရှိတော်မူသည်ဖြင့်လူအပေါင်းတို့သည်ယုံကြည်၍သခင်ဖျားထံသို့ပြောင်းလဲကြ၏အငယ်22မှ24ထိုအကြောင်းအရာကိုယေရုရှလင်မြို့၌ရှိသော အသင်းတော်သည်ကြားလျင်အန်တီအုတ်မြို့တိုင်အောင်တွားစေမိအကြောင်းဘာနာဘကို စေလွှတ်လေ၏ထိုသူသည် ရောက်၍ဘုရားသခင်၏ကျေးဇူးတော်ကိုမြင်လျင် ဝမ်းမြောက်ဝမ်းသာခြင်းရှိ၍ထိုသူအပေါင်းတို့သည်ယုံကြည်သောစိတ်နှင့်သခင်ဖျားကိုမှီဝဲစည်းကမ်းမိအကြောင်းတိုက်တွန်းနှိုးဆော်လေ၏ထိုသူသည် သူတော်ကောင်းဖြစ်၍တန်ရှင်းသောဝိညာဉ်တော်နှင့်၎င်းယုံကြည်ခြင်းနှင့်၎င်းပြည့်စုံသောအားဖြင့်လူများအပေါင်းတို့သည် သခင်ဖျားထံသို့ဝင်စားကြ၏အငယ်25မှ30ဘာနဘသည်လည်းရှောလူကိုရှာလျက် တာရှုမြို့သို့သွား၏တွေ့လျင်အန်တီယုမြို့သို့ခေါ်ခဲ့၏ထိုသူတို့သည်တစ်နှစ်ပတ်လုံးထိုအသင်းတော်နှင့်အတူစည်းဝေး၍လူများအပေါင်းတို့အားဆုံးမဩဝါဒပေးကြ၏တပည့်တော်တို့သည်လည်းခရိယန်ဟူသော ခေါ်ဝေါ်သမုတ်ချင်းကိုအန်တီယုမြို့၌အူးခံရကြ၏ထိုအခါပရောဖက်တို့သည်ယေရုရှလင်မြို့မှအန်တီယုမြို့သို့လာကြ၏ထိုသူတို့ဝင် အာဂပုအမည်ရှိသော သူတယောက်သည်ထ၍မြေပြင် လုံး၌အစာဟာရအလွန်ခေါင်းပါခြင်းဖြစ်လက်တတ်ဟုဝိညာဉ်တော်အားဖြင့်ပေါ်ပြ၏ထိုခေါင်းပါခြင်းသည်ကဲသရီဘရင်ကလောဒိလက်ထက်၌ဖြစ်သည်ထိုအခါတပည့်တော်တို့သည်အတီးတီးတတ်နိုင်ကြသည့်အတိုင်းယူရပြည်၌နေသောညီကိုတို့အားအကူအမပေးလိုက်မည်ဟု စီရင်ကြသည်နှင့်အညီဘာနဘနှင့်ရှောလူတို့တွင်သင်းအုပ်တို့ထံသို့ ပေးလိုက်ကြ၏